ကာရာတွေကိုဘယ်တော့မှမမေ့ဘူးမမေ့ဘူးဘယ်တော့မှမမေ့ဘူးခဏလောက်ခေါ်တော်ရရစေစစ်ဆေးပြီးရင်ပြန်ပို့ ရာဘူးကွန်အစုပ်ကလေးနဲ့အိမ်သာသုံးရေကိုခိုးတောက်ခဲ့ရတာတွေကိုဘာမှမမဲဘူးတာမန်ကလေးပေါ်မှာဒလိတ်ဆန်တကောင်လိုနေခဲ့ရတဲ့အရေကန်ကာလာတွေကိုဘာမှမမဲဘူးပလတ်တစ်ကြီးဆော့ပြီးခဲပြန်ရပြန်ပါရခံခဲ့ရတာတွေကိုဘာမှမမဲဘူးစားထားတဲ့မင်းအတောင်းလိုက်အန်ထွက်လာအောင်ရှင်ဝကိုမနှောင့်နဲ့အကန်ကန်ခဲ့ရတာတွေကိုဘာမှမမဲဘူးအဖေခံစားခဲ့ရတဲ့စိတ်ဒုက္ခဒုက္ခတွေကို ရဲ့ဖြစ်ခဲ့ရတယ်ငါတို့ရဲ့မိ